ဒီနေ့က2022ခုနှစ်ဒီဇင်ဘာလ2ရက်တောက်ကြနေ့ညနေပိုင်းသဘောတရားရေအပိုင်း314တောက်ကြခြင်းလမ်းမြပဋ္ဌာန်းပိုင်း45ကာမပစ္စည်းပိုင်း9ခုနှစ်ဒီနေ့ကာမပစ္စည်းနဲ့ပတ်သက်ပြီးဆက်လက်သင်ကြားပေးပါမယ်။အရင်ဗတ္တိယကံအကြောင်းနဲ့ပတ်သက်ပြီးတော့ယူရမယ့်ကံတရား ဒါတွေပြောခဲ့တယ်ပေါ့နော်အခုပတ်တော့လက်မခံမဲနဲ့ပယ်ရမယ်ကံတရားအကြောင်းမလေးဆရာတော်ဖျားကြီးရေးသားခဲ့တဲ့လင်္ကာလေးကြည့်ပြီးပုံပြောပါမယ်အဲဒီလင်္ကာလေးထဲမှာဓမ္မကြည့်မယ်ပေါ့မဆူရီလည်းပေးထားပါအဲ့ဒီလင်္ကာလေးထိုင်ပြီးတော့ဆက်ရှင်းကံကိုယုံ၍မိဘဝအတွင်းမစင်းထိုက်စွာ ကြားရရာလဲကျမအကြောင်းမယိုးကောင်းဟုရှေးသူဟောင်းသူဟောင်းရှေးကဆိုကောင်းည၏ဒီလင်္ကာလေးနဲ့စာပေသတိပေးထားပါတယ်ပြောလိုတာကတော့မိနော်မိဆိုတော့ကလေးငယ်လေးတွေဆိုပုံမှန်အေးမှမသိဘူးပေါ့မိမြင်ကစားကြည့်ပြီးတော့ပြီးဆိုကုလောင်တက်ကြည့်တယ် မတိသေးရဲ့ရွယ်ရာသိအောင်သင်ပေးရတော့မိပူရမှန်တည်းတာညာနဲ့မစင်မခြင်းမနဲ့မိဘုံနဲ့ခုံဆင်းတာဒီလိုကြတော့ဒါကံနဲ့ပြောလို့မရပါဘူးမိယုံမယုံသေးလို့အချာကယုံမဆိုင်လို့မိလောင်ခံတာဒါလည်းကံကြောင့်ယုံမပွဲလို့မရဘူးပြီးတော့ကြာစိုးတိရိစ္ဆာန်စိုးရှိတဲ့နေရာမျိုးဒီတော့တဲ့သွားရင်တော့ ခြားကြိုက်ခံပါမယ်ဒိဋ္ဌံကြိုက်ခံပါမယ်ဒါလည်းကံကြမ္မာရုံးမဲ့ဖွဲ့လို့မရဘူးစစ်တွေဖြစ်တဲ့နေရာမျိုးအန္တရာယ်ရှိတဲ့နေရာမျိုးဒါမျိုးလည်းကိုယ်ကသိအောင်ဉာဏ်နဲ့ဆင်ញင်အောင်သွားတင်လားမသွားတင်လားဒါမျိုးဆင်ញင်စဉ်းစားပြီးတော့တချို့ကျတော့ကိုယ်သွားနေကြနေရမယ်စစ်ဖြစ်တဲ့နေရာအန္တရာယ်ရှိတဲ့သွားတိုင်းမှာဒုက္ခဖြစ်မှာအကျမကံမကောင်းဘူးဒါမျိုးလုပ်လို့မရဘူး ဒါကတော့အဲ့ဒီလိုမသွားသင့်တဲ့နေရာမလုံသင့်တဲ့လုံလုံပြီလို့ဒုက္ခရောက်တာမျိုးကြကံမကောင်းတာမဟုတ်ဘူးနော်အသိဉာဏ်မရှိတာသိဉာဏ်မရှိလို့ဒါမျိုးဖြစ်တာပြီးတော့ကိုယ်ကံတွေကောင်းလာအောင်အရင်ဘက်ကပြောတဲ့ညာနာပယောကဉာဏ်နဲ့တတိဉာဏ်ရှင်နဲ့လုံလာကြိုးစားမှုမရှိဘူးလုံလာ ဝိရိယပယောကကြိုးစားထုံမရှိဘူးအဲ့လိုမှမရှိမကြိုးစားရင်လည်းဘယ်လိုမှမအောင်မြင်ဘူးအဲ့လိုမကြိုးစားမနဲ့အကောင်းအဆိုးအကျိုးပြမှာကံကြီးပဲလက်ချမလုပ်ဖို့ငါမကားတွေပါမှန်လေဆရာတော်ဘုရားကြီးအောက်ကိုဆက်ကြည့်မယ်နော်အောက်မှာဆက်မိန်တော့ဗာလဲဆိုရင်ကြည့်လိုက်လုံးလမကူဟုတ်လား ညံမကူပဲအယူတစ်ချောင်းကံတစ်ချောင်းမြမကောင်းလဲကံကောင်းလဲကံဟုကံကိုကြည်တာမရိုးရဘူးမရိုးရဘူးပညာဉာဏ်ဖြင့်တင့်မတင့်ကို ခွင့်ရှု၍အပြုလုံးလရှုရှိအပ်စွာသည်ဒါလေးတိုက်တွန်းတာခုနကိုကလုံးလပယောက ဝိရိယပယောကကြိုးစားအထောက်မှုလည်းမရှိဘူးညာနာပယောကတတိညာရှင်ပြီးတော့ကြိုးစားအထောက်မရှိပဲနဲ့ဘာဖြစ်ဖြစ်ကံကြည့်တဲ့ဒီလိုမလို့ကိုဟာကိုစဉ်းစားဆုံးဖြတ်ဒါလှုပ်တင်လားမလှုပ်တင်လားညာနဲ့ဆုံးဖြတ်ဒီနေရာသွားတင်လားမသွားတင်လားဉာဏ်ပညာနဲ့ဆုံးဖြတ်မှုလှုပ်တင်မလှုပ်တင်သွားတင်မသွားတင်စားတင်မစားတင်ကိုယ့်အနေကိုဆုံးဖြတ်မှာပဲအဲ့လိုဆုံးဖြတ်ပြီးယုံကြည်တာမျိုးပဲကောင်းတယ် ပြီးတော့မှဆရာတော်ဘုရားကြီးကဥပမာလေးနဲ့မိန်ထားတယ်တငါလက်တွင်းရောက်လင်းတုံညာသုံးကောင်ငါးကိုမှတ်သားဝမ်းနဲ့နီးယူဆွဲတော့တငါတဲ့တယောက်ဟာပက်ကုံနဲ့မိတဲ့ငါးသုံးကောင်လီဝမ်းထဲမှာပေါ့အရှင်လာလာရေနည်းနည်းနဲ့လွတ်ထားတယ် အဲ့ဒီငါးသုံးကောင်တည်းမှာငါးတော်ကောင်ကလွတ်အောင်ဆိုပြီးဘာလို့လဲစူးစမ်းပြီးခုံနေခုံမိမယ်လို့ဒီလှုပ်လေးနှခမ်းကိုကြောအောင်သူမခုံနိုင်ခုံလိုက်ပြန်ကြလိုက်ခုံလိုက်ပြန်ကြလိုက်အဲဒါတော့တန်ခါးတရားမြင်လာတော့ဒီငါလွတ်ထွက်သွားမှဆိုပါလေတဲ့နဲ့ထူတာလိုက်တာအဲဒါသက်ဆုံးငါတယ် နောက်ငါးတကောင်တော့ဗာလေအခွင့်ခါအချိန်ကာလစောင့်ပြီးငြိမ့်နေရေနေနေလေးဒီမှာအဲတော့တန်ခါတရားလည်းမြေပြင်ပင်လေပြင်လှဲ့လေပြီးတော့ငါဖန်တော့အဲမှာလိုင်းအလုတ်လေယာလူလေနှုတ်ခန်းဒီပါ ရေပြင်ကြီးမတဖြစ်လာတဲ့ချိန်မှာခုနငြိမ့်သက်တဲ့ငါလေးက ခုံထွက်သွားတော့အသက်ဘေးကလွတ်မြောက်သွားနောက်ဆုံးငါးရကောင်ကြတို့တော့ဗာစဉ်းစားလိုက်ကုန်နဲ့မိပြီမယ်နေထဲမှာရေရှိလို့ငါမသိနိုင်သေးဘူးကံကောင်းရင်ဒီလိုပဲအသက်ရှင်နေနိုင်တာပဲဒီလိုနဲ့သူကငြိမ်ပြီးလိုက်ပါသွားဟိုကဘာလို့လဲသူငါဘာနာတွေပြီးသွားပြန်သိတယ် လေကမှာရောက်ခုန၅ပါးဖန်ဆီးပြီးတော့အိမ်ရောက်တော့ဟိချက်စားခံအဲ့တော့ဒီ၅သုံးကောင်မှာကြည်လိုက်ပါပထမ၅ကတော့သူကကြိုးစားမှုရှိတာပဲလုံလပယောဝိရိယပယောက ခေါ်တော့ဝိရိယပယောကတာရှိတယ်သူကအသိညာနာပယောကတတိညာမပါဘူးမပါတော့သူလုံလဝိရိယရှိအဲ့လိုလွတ်မြောက်မသွားဘူး နော်တငါတဲ့ရဲ့လောတဲ့နဲ့ထူတာလို့ပေရှားတယ်အဲလိုလုံလောက်ပယောဝိရိယပယောကသာရှိပြီးညာနာပယောကမရှိတဲ့ပုဂ္ဂိုလ်များကြတော့ပထမငါးနဲ့တူတယ်လို့ဆရာတော်ဘုရားကြီးခိုင်းနိုင်ကြတာဝိရိယပယောကလည်းပြည့်စုံညာနာပယောကလည်းပြည့်စုံတဲ့ပုဂ္ဂိုလ်ကြတော့ဘုန်းကြီးတို့ဒုတိယငါးနဲ့တူတယ်ဆိုဒီလိုခိုင်းနိုင်ကြပါ တတိယငါတတိယငါကြတော့ဘုန်းကြီးတို့ဗာပြစ်သွားတယ်သူကြတော့ညာနာပယောကတတိညာနဲ့လည်းပြည့်စုံတယ်ဝိရိယပယောကတကယ်ကိုစ조사ထုံမှုနဲ့လည်းပြည့်ပြည့်စုံဒုတိယငါးကြအဲ့ဒီနှစ်မျိုးနဲ့ပြည့်စုံတော့သူကတော့အသက်ပေးမှလွတ်သွားတတိယငါးကြတော့ဒီ ဒီပယောဂနှစ်မျိုးပေါ့ဝိရိယပယောဂညာနာပယောဂနှစ်မျိုးလုံးမရှိတဲ့အတွက်ကံပဲပုံယုံပြီးကိုယ်ွယ်တော့တွေ့တတိယငါနဲ့တူတော့ကံယုံလုံလပယောဂနှစ်ခုလုံးကင်းပြီးကံရပုံချနေတဲ့ပုံကများတော့ဒါတော့ဒီပယောဂနှမျိုးကင်းနေတဲ့ပုံကနဲ့တူတယ်ပယောဂနှမျိုးကင်းတဲ့ငါနဲ့တူတတိယငါနဲ့တူတယ်ဒီလိုမှတ်တော့ဒီတော့ ဒီပယောဂနှစ်ခုပေါ့လို့ဒါလေးကိုအသေးချာမှတ်ထားဝယ်ညာနာပယောဂဝိရိယပယောဂကြိုးစားအထောက်နဲ့မပြီးဘူးနော်ညာနာပယောဂမျိုးလဲလို့တယ်ညာနာပယောဂဆိုရင်တော့ဒီမှာတော့ခွင်းတော့ညာရှိတဲ့လုံလပယောဂအောက်မှာဒီလိုတတိလဲပါတယ်တတိညာရှိရှိတဲ့လုံလပယောဒီကြိုးစားမှတတိလဲပါညာလဲပါတဲ့လုံလဝိရိယမျိုးဖြစ်ရဓမ္မသာကြီးပွားတယ် တိညာမပါတဲ့လုံလဝိရိယမျိုးကတော့ဘလောက်ကြိုးစားကြိုးစားအောင်မြင်ဖို့မလွယ်ဘူးအဲတော့ဒီပယောဂနှမျိုးကိုနားလည်ထားရင်ဒီနိုင်ငံတွေကကြည်လိုက်ပေါ့တိုးတက်တဲ့နိုင်ငံတွေဆင်းရဲတဲ့နိုင်ငံတွေတိုးတက်တဲ့နိုင်ငံတွေကဘာကြောင့်တိုးတက်လဲအဓိကအကြောင်းရင်းကဟလာကံကောင်းအကြောင်းလားလို့မဟုတ်ဘူးဒီပယောဂနှမျိုးနဲ့ပြည့်စုံတဲ့နိုင်ငံတွေကတိုးတက်တာပဲ ဒီမယောဂနှမျိုးချုပ်တဲ့တဲ့နိုင်ငံတွေကဆင်းရဲတာဘာသာနဲ့မဆိုင်ဘူးလူမျိုးနဲ့မဆိုင်ဘူးလူတူတယောက်ကလူတူတယောက်ရဲ့ကြီးပွားမှုချမ်းသာမှုကလည်းဒီဘုံကြီးဖြစ်လူကြီးဒီဘယောဂနှမျိုးနဲ့ဆိုင်တယ်ဒီဘယောဂနှမျိုး မရှိရင်မချမ်းသာဘူးမကြီးပွားဘူးဒီဘယောဂနှမျိုးမရှိုံနဲ့ မကြီးပွားတာကိုမရှိလို့မကြီးပွားတာကံကြောင့်ဒီလိုလွှဲချလို့မရပါဒီပယောက နှမျိုးချုပ်တဲ့ရင်တော့မကြီးပွားနဲ့ဒီပယောကနှမျိုးပြည့်စုံနေရင်တော့ဒါကြီးပွားချမ်းသာတယ်ဒီပယောကနှမျိုးဆိုတာကောက်ချက်ချပညာနှမျိုးဉာဏ်ပတိဉာဏ်ဝိရိယဝိရိယပေါ့ပတိဉာဏ်ဝိရိယ၃မျိုးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်မှန်ကြီးပွားချမ်းသာတယ်ဒီလိုပဲမှတ်ထားဖို့ပြီးတော့မှဆရာတော်ဘုရားကြီး မိန်တဲ့စကားလေးအောက်ဆက်ပြီးကြည့်ကြအောင်ကံဝဲညာနှုတ်မလုံးမလနတ်မမဟုအလဟတမျိုးအကျိုးယွင်းယူအလိုရော့ရဲမကြော့ကြီးနှင့်လူလဲလုံးလုံးလနိုင်လဲမ၍တောင့်တကြံရာမြန်မကြလင်လောကကိစ္စပြီးနိုင်ကြ၏ ဒီထဲမှာတော့ခွင်တို့စာပတ်လေးအလိုရော့ရဲမကြော့ကြည်လင်ဒီဟာလေးဒါဘာပြောရလဲလုပ်ငန်းတစ်ခုလုပ်တဲ့အခါမှာတချို့လူတချို့ယဟန်သူဖြစ်ဖြစ်မြတ်ပေါ့ပေါ့ရအောင်မလုပ်ဘူးဒီနေ့ကပြောလက်ကြောမတင်တဲ့လူပေါ်ကြောတယ်တော့ကြောမတင်တဲ့လူဖြင်းတယ်လက်ကြောမတင်မနဲ့လုံနေတယ်လူပေါ်ကြောတယ်အလုပ်တွေလုံနေတဲ့လုံမျိုးဆိုဘယ်တော့မှမအောင်ဘယ်တော့မှမကြည့်ပါဘူး ခပ်ပေါ်ပေါ်ခတ်ရော့ရော့လက်ကြောမတင် လူပြင်းနေလောက်ကတော့ဘယ်လုပ်ငန်းမှမအောင်မြင်ဘူးလို့ဒီလိုပဲမှတ်ထားဖို့ဒါကိုဆရာတော်ဖျားကြီးပြောတော့ပြီးတော့အဲ့လိုလက်ကြောမတင် လူငပြင်းနေလူငဖြင်းနေရသူကဘာလို့လို့အယံကာရောယုံလာခြောင်လိုက်တာ အဲ့လိုရဟကရောရုပ်အချောင်လိုက်တဲ့လက်ကြောမတင်တဲ့လူငပြင်းနေလူငဖြင်းနေတော့ဆရာတော်ဘုရားရဲ့အောက်မှာဆက်မိတ်မှာအန္တပါလလူထိုးများတို့ကမ္မဝိရိယမယုံကြဘူးတိဝမဟိပရမေသွာဗြဟ္မာပိတနုကဘာဆိုးနေတကိုကြီးမာနတ်ဖျားတို့ပေဇာဖန်ဆင်းဖြစ်တုံလင်းဟုချွေရင်သမှုအမြအမှားရှုသည် တောင်သူယူလေးယူလာဒီဒါမကတွေကဆရာရမင်းဒီစာပိုက်ထဲမှာဘုန်းကြီးတို့ဖန်ဆင်းရှင်တို့အရင်ခေတ်တုန်းကလည်းရှိတာပါရှိဝနော်ဒီဝဒီမှာတိဝမဟေးဆိုဆရာဘုရားကြီးအမိန်တာဟိုမှာရှိဝဖန်ဆင်းတယ်မဟေးဆိုမဟေးသွားဟိုလားဖန်ဆင်းတယ်ပရမေသွားဖန်ဆင်းတယ်နော်ရှိဝတို့မဟေးသွားတို့ ပရမေသွာတို့ဇမာတို့ဘိသနုတို့ကဘာကြီးကဘာစုကဘာကြီးစတင်လာတဲ့သူတို့ဖန်ဆင်းထားတဲ့ပုံကိုယ်တွေဒီယူဆတွေကဘုန်းကြီးတို့ဒီနော်ဗြဟ္မဇာလတောက်တဲ့တဲ့နခါကြတွေ့ဦးမှာနော်အာရိယယောမဟာဗြဟ္မာကြီးဆိုတာဘုရားညဗုဒ္ဓမပွင့်ခင်မေစီမဒေတာအရာဒေတာမှာ တကောရှင်များဖြင့်တတ်မှကိုးကွယ်ကြတဲ့နတ်ဖျားတွေ ဒီနေ့ထိလည်းဒီမြစည်းမဒေတာတွေမကပါဘူးအကုန်လုံးမှာနိုင်ငံတော်တော်များများမှာဒါတွေကယူဆကိုးကွယ်တော့အဲ့ဒီယူဆတွေကတော့အသိဉာဏ်မရှိတဲ့ဆရာတော်ဘုရားကြီးကတော့ဒီမှာတောင်သူယူလေယူလာသည်ဒီလိုပြောတော့ဥဒ္ဒနဲပါတဲ့ပုံကိုဒီလိုဒါပေမဲ့လို့ဒီကိမှာတော့ဒီဘုဒ္ဓရနဲပါတဲ့တောသူတောင်သားတွေမကပါဘူးမျိုးကြီးပြကြီးပညာရလူဒန်းစားတွေ ကုံသေးရှိလူအာနာပိုင်ပုံကိုယ်တွေလည်းဒါတွေပဲမပြတ်လိုက်နေဟိုရေရာကောင်းလို့လို့ဒီပေတွေကောင်းလို့ဟိုနဂမလို့လို့ဒီမနမကနဂမလို့လို့ဝိဇာကောင်းလို့လို့အင်းလည်းအကောင်းလို့လို့ပေါ့မျိုးစုံလည်းဒီယုံကြည်ချက်မျိုးမျိုးတွေနဲ့လုံနေတဲ့ပုံကိုယ်တွေယုံကြည်မျိုးမျိုးရှိနေတဲ့ပုံကိုယ်ဆရာတော်ဘုရားရောက်ပါလဲလူ အန္တဘာလာ လူထိုများတို့ဒီလိုပြောတယ်ဘယ်လိုပဲဖြစ်ဒါတွေယုံကြည်နေတဲ့ပုဂ္ဂိုလ်ကတော့ခုနအန္တဘာလာအဲမှာပဲတတ်မှတ်ပါတမယာမှာပဲဘာဖြစ်လို့ဒီလိုယုံနေတာ哦အဲတော့ဒီကမ္မပစ္စည်းကိုဘုန်းကြီးကတကယ်နားလည်သဘောပေါက်လေ့လာထားဖို့လိုတယ်ဒီကမ္မပစ္စည်းကိုကံအကြောင်းနားမလည်တဲ့၍ဒီလိုယူဆရတော့ရှိနေအောင်ပါပါ အဲကြောင့်အိန္ဒိယကောင်းဆောင်နေယူကအာပြောခဲ့လေဆိုသူတို့နိုင်ငံမကြီးဝမတုတ်တဲ့တော့သူတို့နိုင်ငံမှာလည်းဒီပေရင်ဟောတာတွေဘာတွေညာတွေယုံကြည်ပြီးတော့စူးစမ်းမှုမရှိဘူးဉာဏ်ပါတဲ့စူးစမ်းမရှိတော့မတုတ်တဲ့အဲတော့သူကဘာပြောလဲကြောသမုတ်တစ်ချက်နဲ့လိညာသူတွေအလုတ်ဖြစ်နေသမျှဒီအိန္ဒိယနိုင်ငံကြီးတိုးတက်ဖွံ့ဖြိုးရေးမျော်လေတိုင်းဝေးနေမှာပါပဲဒီလိုသူမိတ် အဲတော့ကိုယ်စူးစမ်းမှစူးစမ်းတဲ့နေရာမှာတန်ခါမှာဆံကစူးစမ်းလို့မရဘူးနော်တတိညာပါတဲ့စူးစမ်းမှုရှိမှအဲ့ဒီပုဂ္ဂိုလ်ဘုံကြီးဖြစ်လူဖြစ်ဘုံကြီးပါအောင်ပေါ့လောကလောပဲလောကဓမ္မလောပဲလောလို့တတိညာပါတဲ့စူးစမ်းမှုမျိုးတချို့ကတအားစူးစမ်းတာတရားတွေဒါထိုင်တာပဲတတိညာမဖြစ်ရင်တော့မထူဘူးစူးစမ်းမှုခྱི་မရောက် တတိညာဖြစ်မှအသိစိတ်ဓာတ်တွေအသိမြင်တွေအတွေးခေါ်တွေပြောင်းတတိညာမဖြစ်အောင်တတိညာဖြစ်အောင်မထိုင်နိုင်သမျှဟုတ်လားကြိုးစားမှုပဲဒီတိုးတက်မှုဆိုဖြစ်မလာဘူးဗျာနောက်တစ်ခုကတော့ဗာလဲဆိုတော့ဘုန်းကြီးတို့ကာမပစ္စည်းကို နားမလည်တဲ့ပုံကများကြတော့နောက်တစ်မျိုးကဗာပြည့်လဲလဲကံတရားနဲ့ဘာသာတရားရောထွေးပြီး နေတဲ့ပြဿနာပေါ့နော်ဒီနေ့ဘုန်းကြီးတို့ကဘာချမ်းသာဆုံးပုဂ္ဂိုလ်ကြီးဆိုတာလိုက်ကြည့်ဟုတ်လားဗုဒ္ဓဘာသာပုဂ္ဂိုလ်မဟုတ်ပါဘူးဒါပေမဲ့သူတို့ကကဘာချမ်းသာဆုံးစင်ဝင်နေတာအဲတော့ဘယ်သူပဲချမ်းသာချမ်းသာချမ်းသာခြင်းရဲ့ အကြောင်းရင်းကိုကြည်လိုက်ရင်ကုသိုလ်ကံပဲကုသိုလ်ကံကြောင့်ချမ်းသာတယ်အဲ့တော့ဒီမှာစဉ်းစားစရာရှိတာဗုဒ္ဓဘာသာဝင်ဗုဒ္ဓပုဂ္ဂိုလ်တွေမှာဘယ်လိုလုပ်ကုသိုလ်ကံရှိနိုင်မလဲဆိုတန်တရားဖြစ်တတ်ကြတယ်ဗောဗျာဒါလေးတော့ကျွန်တော်လိုရင်းအနေနဲ့ပြောရင်ကုသိုလ်ကံဆိုတာကဘာလဲဆိုလောကကြီးကောင်းစားချမ်းသာဖို့အတွက်မိမိကိုယ်ကျင့်တရားတွေကောင်းဖို့အတွက် ကောင်းတဲ့စိတ်စေနာထပြီးအလုံးလုံးတဲ့လုံးမှန်များကုသိုလ်ပဲအပြစ်ကိန်းတဲ့လုံးမှန်များကုသိုလ်ပဲဒီကုသိုလ်ကံဆိုတာကဘာသာတရားကတရားပြန်ဗုဒ္ဓဘာသာတရားတစ်ခုကပိုင်ဆိုင်ထားတဲ့တရားမဟုတ်ဘူးစိတ်ကောင်းရှိစိတ်ကောင်းနှလုံးကောင်းရှိတဲ့ပုဂ္ဂိုလ်ကောင်းတဲ့လုပ်ကိုလုပ်တဲ့ပုဂ္ဂိုလ်အလုံးပိုင်ဆိုင်တဲ့တရားပဲဗုဒ္ဓဘာသာဝင်ဖြစ်ဖြစ်တခြားဘာသာဝင်ဖြစ်ဖြစ် ဘယ်ဘာသာဝင်ပဲဖြစ်ဖြစ်ပေါ့ကောင်းမှုကောင်းတာလုပ်တဲ့ပုံကမှများကုသိုလ်ကရှိတယ်လို့ပြောရပါတယ်။ဘုန်းကြီးတို့ဘုရားလောင်းများပါဠိဖြည့်စဉ်ကာလချိန်နေကြည့်ပေါ့။သာနာပါကာလမှာ သူတို့ကောင်းချို့ဟာဘယ်ဘာသာဝင်မှမဟုတ်သူတို့ကောင်းတရားကိုတော့ကိုယ်ွယ်အားထားပြီးကျင့်သုံးနေကြတာ။ဒါကြောင့်မို့သူတို့ကကုသိုလ်ကောင်း အာမေကုသိုလ်တွေဖြစ်ပြီးကုသိုလ်ကရှိသူတွေဖြစ်လာတော့ကောင်းမှုကုသိုလ်လုပ်တဲ့ကုသိုလ်ရှင်များဟာကောင်းမှုကုသိုလ်ရဲ့အကျိုးရတာပါပဲဒီကောင်းမှုကုသိုလ်လုပ်တဲ့အခါမှာခုနပြောခဲ့တယ်ဝိရိယပြောကားတွေညာနာပြောကားတွေနဲ့ဖြည့်ဆွတ်ပြီးလုပ်ရင်လုပ်တဲ့လောက်ကောင်းရချမ်းသာတွေကတော့အများကြီးဖြစ်လာတယ် ဒါတွေကိုဘုန်းကြီးတို့သဘောပေါက်ချိန်တော့မလုပ်ရမလဲဆိုဖျောက်ဇတ်တွေသေချာလေးလာကြည့်ပေါ့နော်ဒေမိဇတ်တို့စနကသုံးနဲ့ရှံမေမိဝတ္တန်တွေဟာအစာရည်တဲ့စိုက်ပြီးဆယ်ဝက်အဲ့မှာပါတယ်မင်းကြီးအဲ့ဒီမင်းကြီးတွေတာပါရမီဖြည့်နေတဲ့ချိန်ကာလတွေလှန့်ကြည့်လိုက်ရင်ဘုန်းကြီးတို့ဘာတွေ့သာနာဘာကာလပဲသာနာဘာကာလဖြစ်တဲ့အတွက်ဒီမင်းကြီးတွေဟာ ဗုဒ္ဓဘာသာလို့ပြောလို့မရဘူးသူတို့ပေးလူတဲ့ပုံကိုယ်တွေလိုက်ကြည့်အောင်တော့နော်အလွန်ဆုံးပါတွေ့မှာသူတို့ရသေးလောက်ပဲဒါကဒါနဘကာလဖြစ်နေဝေဒန်ယမင်းကြီးရဲ့နောက်ဆုံးပါမီဖြည့်ခဲ့တဲ့ဇတ်တော်ဝေဒန်ယမင်းကြီးကြည်လိုက်ပေါ့ဒီအကြီးကျယ်အလူကြီးတွေလောက်ခဲ့တယ်ဟမ်ဒါတော့သမီးတွေလူတကပုံနာအဲ ဘာသီလမှမရှိဘူးဒါကုသိုလ်မဖြစ်ဘူးလားလို့ဖြစ်တာပါပဲကုသိုလ်ဖြစ်ကြောင်းဘုန်းကြီးတို့ဘာသိရမှာလဲဖရာဖြစ်မယ်ညမနက်ကနေပြီးတော့ဖရာမဖြစ်အောင်လားနှောက်ရက်တာတလင်လူတာတော့မဟုတ်ပါဘူးဖရာမဖြစ်အောင်လားနှောက်ရက်တာအဲ့ဒီခါမှာဖရာကဘာသက်တယ်မြေကြီးသက်တည်ထားတာ အိမ်မှာတက်တည်ခံလိုက်တော့မြေကြီးကတုံပြီးဟုတ်တယ်ဆိုတာမျိုးတက်တည်ပြုခဲ့တော့အဲတော့ပြောချင်တာကဒီချမ်းသာတဲ့ဒုက္ခတိချမ်းသာပိတ်ပင်တတ်တာက မိစ္ဆာဒိဋ္ဌိဝါဒပေါ့နော်ဒါကဗုဒ္ဓဝါဒလွင်တခြားဝါဒမိစ္ဆာဒိဋ္ဌိဒီလိုတော့ပြောလို့မရဘူးပေါ့ တကယ်တော့ဟိုမိစ္ဆာဒိဋ္ဌိဝါဒကတော့ဘုရားလက်ထက်ကအယူဆပြီးဥတီကျထားပြောတာများပါတယ်ဘုရားလက်ထက်ကဘုရားနဲ့ခက်ပြိုင်ပုရဏကတ္တဗတို့မဂ္ဂတိကောတာလာတို့အဇိတကေတကံလာတို့နာတာဗုဒ္ဓနိကန္တာတို့အစာရှိတယ်ပေါ့ဒီဘုရားနဲ့ဘုရားမြေကံခက်ပြိုင်ပုဂ္ဂိုလ်6ယောက်သူတို့ကတော့ဘာပဲကုသိုလ်ကအကုသိုလ်ကုသိုလ်အကုသိုလ်ဆိုတာမရှိဘူးဒီလိုခံယူထားတဲ့ အကရိယဝါဒကောင်းကျိုးမကောင်းကျိုးတာဆိုဘာအကြောင်းမှဖြစ်သူဖြစ်လို့ဖြစ်နေတာဒီလိုယူဆတာအာယတုကဝါဒကောင်းတာပဲလို့လို့မကောင်းတာလို့ဘာအကျိုးမှမထူပါဘူးဒီလိုယူဆတယ်နတ္ထိကဝါဒဒီအယူမှားကြီးအယူဆမှားကြီး၃မျိုးကိုဒီကထားပြောတာဒီယူဆ၃မျိုးထဲမှာမပါဝင်တဲ့ ဘယ်ဘာသာပဲဖြစ်ဖြစ်ပေါ့နော်ဘာသာမဲ့ပဲဖြစ်ဖြစ်ကောင်းတာလို့ရင် ကောင်းတာတွေဖြစ်ပြီးကောင်းကျိုးကရနိုင်မှာပါပဲဒီလိုသဘောပေါက်နားလည်ထားပေါ့ဒီလိုပြောချင်တာတော့ကုသိုလ်ကောင်းမှုဆိုတာ ဘာသာတရားဘာသာတရားတစ်ခုတည်းပိုင်ဆိုင်တဲ့တရားမဟုတ်သလိုမကောင်းမှုအကုသိုလ်ဆိုလဲဘာသာတရားတွေကတားဆီးပေးနိုင်တဲ့တရားမဟုတ်ဘူးအဘုန်းကြီးတို့ကတရားကုံကိုးကွယ်ပါ တရားတရားယနာဟုတ်လားဒီခါတလေဇီဝိတပရိယနာစာကြည့်လို့ဒီလိုတွေဆိုပြီးတော့ယနာသုံးပါးတက်တက်ထက်ဆုံးကိုးကွယ်ပါ၏ဒီလိုပဲဆက်ကဘယ်လိုပဲဆိုဆို မကောင်းတာတွေလုံနေမကောင်းတဲ့ဘဝရောက်မှာပဲမကောင်းတဲ့ကြိုခံစားရမှာပဲအစကဆိုတာရှိတာပဲအစကလည်းဇက်ကဆိုပေမဲ့လို့ မကောင်းတာတွေမရှောင်မကောင်းတာလို့မကောင်းရုပ်ခံဒါလေးနားလဲထားဖို့ပါအဲဘုန်းကြီးတို့ရဲ့ဗုဒ္ဓဘာသာရဲ့အဓိကထူးခြားချက်ကဘာလဲဆိုဓမ္မစကြာတုတ်လေးလှမ်းမြောက်ကြည့်လိုက်ပေါ့ဝိဥနာတိဒုက္ခတွေလွတ်ကြောင်းအကျင့်လမ်းစဉ်ပေါ့ဟွန်းလောကလွတ်ကြောင်းအကျင့်တွေကိုကျင့်ရမယ်ဒီကျင့်တဲ့အခါကျပါလေ မဂ္ဂင်၈ပါးလမ်းစဉ်နဲ့ညီကျင့်ရမယ်ဒါဟောခဲ့တာတရားရင်လားဆိုဘုန်းကြီးတို့ဒီကိုယ်အရင်ပတ်တုန်းကတရားစကားပြောခဲ့ပြီခုသင်ညိုတွေလည်းသင်ထားခဲ့ပြီဘောဓိပက္ခယ30ဘောဓိပက္ခယတရား39ပါးပေါ့မဂ္ဂင်ဒီကျင့်စဉ်တရားတွေကိုမဂ္ဂင်7ပါးလမ်းစဉ်နဲ့ညီကျင့်ရသလိုဓမ္မပဒံ၄ပါးဘုံ၅ပါးအိန္ဒိယ၅ပါးအဓိပတိ ဒီပါအစရှိတဲ့ဓာရီနဲ့ပြီးဆောင်ကျင့်တဲ့ပုစံ9ပါးနဲ့အဲလည်းလည်းညီအောင်ကျင့်ပေါ့အလုံးချုံလာရင်တော့ဘောဓိပက္ခတရား38ပါးပေါ့ဒါနဲ့ညီအောင်ကျင့်အောင်အဲ့ဒီလိုကျင့်ရင်တော့မွေးဥနာတေတွေကလွတ်သွားတော့ပေါ့နော်တရားတွေကတော့အစင်တန်းဟောတာတွေကြီးပေါ့ဘုရားဒါနကတာသီလကတာအစာရင်လို့တဖြည်းဖြည်းနဲ့အစင်တန်းဟောသွားတယ်အနုဘောဘကထာလို့ခေါ်ပါ ဒီကတော့ဘုရားရှင်က လူရဲ့စိတ်ဓာတ်တွေနူးညံ့တိမ်မွေးလာဖို့ကုသိုလ်ကောင်းမှုဘက်မှာပိုတက်ကြွလာဖို့ရဏသုံးပါးနဲ့လေးစားဖို့ဆိုထိုက်တဲ့ပုံလေးစားခြင်းညို့ပါဖို့အသိဉာဏ်တွေကို ဖုံးထားတဲ့လောဘဒေါသဆိုင်တဲ့နိဝရဏတရားတွေကိလေသာတွေအပြင်ကင်းစင်ဖို့အတွက်ကျင့်စဉ်တရားများကိုကျင့်စဉ်တရားတွေအဓိကထားဆုံးမခဲ့တာပါ ခုနကဒုက္ကတိလမ်းလောကီကောင်းကျိုးချမ်းသာလမ်းတွေကတော့ဒါတွေကတော့တာနာရင်းတာဝနာဘာကာလနဲ့မခြားပေါ့ဘယ်ဘာသာမဆိုရှိတာဗုဒ္ဓဘာသာမဟုတ်တခြားဘာသာတွေလည်းရှိတာဘယ်ခေတ်ဘယ်ကာလဘယ်ဘာသာမဆိုရှိနိုင်တာပဲခုနကဘုန်းကြီးတို့မဂ္ဂရှိပါလမ်းစဉ်အညီကျင့်နဲ့ကျင့်စဉ်နေတာဒါဘုန်းကြီးတို့ဘာသာတွင်တာနဲ့ဒါကအဓိက ချက်ပဲနော်ဉာဏ်ဓာတ်တွေကတော့ ပြင်ပလောကမှာလည်းရှိတာသူတို့စ조사လို့ဟုတ်လားလောကစီစဉ်ချမ်းသာတယ်လောကပညာတတ်တယ်အာသူတို့ကစ조사လို့ကိုယ်ရအများကြီးကြော်တက်နေတာအဲစ조사မှာရအောင်ထိတ်ရအောင်ဒီတိုင်းမှာပဲဒါကတော့ရုပ်ပိုင်းဆိုင်ရာပေါ့စိတ်ပိုင်းဆိုင်ရာစ조사မှုရှိတဲ့ပုံကလည်းစိတ်ပိုင်းဆိုင်ရာစ조사မှုတွေထိတ်ရအောင်လာဘုရားနိုင်ငံထင်ရှားနေတဲ့အခုလည်းရှိပါတယ်တကယ်ကျင့်လို့ထင်ရှားတဲ့ဆရာတော်ကြီးတွေရှိတယ် စိတ်ပိုင်းဆိုင်ရာဆိုထိတ်ယုံတော့ဒီတဲ့ပုံကလေးစားတယ်ကြည်ညိုရုပ်ပိုင်းဆိုင်ရာထိတ်ရောက်တဲ့ပုံကကြာလူတိုင်းလေးစားခြင်းမှလေးစားတော့မလေးစားဘူးသူ့ရဲ့ဘာလို့လဲကိုရှင်တရားတွေမပြည့်စုံတဲ့ပြုအဲတော့ဒီမှာမေးစရာပြောစရာရှိတာမှာ လောကမှာဘာမှ လက်ကြောတင်းအောင်မလုပ်ဘဲနဲ့တောက်စားသုံးဖြုံနေထိုင်သူတွေရှိပါတယ်ဒီလူတွေကြတော့ကော လုံးလဝရိယမပါမနဲ့ကံဟောင်းတက်တက်နဲ့ချမ်းသာနေနေကြတာမဟုတ်လားဒီမိကုနဲ့ပတ်သက်အဖြေကတော့ဘုန်းကြီးတို့ပုဂ္ဂလပညာမှာလည်းပါပါတယ်ပြီးတော့အင်္ဂုတ္ထုပရမဥဥဋ္ဌာဏဖလာတုတ်မတ်စုလေးလည်းပေးတာအဲ့ဒီမတ်စုလေးကြည့်ရမယ် ဒီမှာဘုန်းကြီးတို့ဒီခုအရင်ဘက်ကဒီယောဂကြံညုံလေးကမပါလို့ကြံညုံလေးထားရိုက်ထားနော်ဟိုသူကပုဂ္ဂလပညာအဲ့ဒီမှာတမျိုးပြောတယ်နောက်ပြီးတော့ဥဋ္ဌာဏဖလသုံးအင်္ဂုတ္တပရမောသာမဏ350နှစ်စရုပ်ကဏိပါမှာတမျိုးပေါ့အဲ့တော့ဒီမှာနှစ်ပိုင်းခွဲပြီးဘုန်းကြီးပြတာနောက်ကလက်သေးကွင်းစားကွင်းမလေးနေတာကနောက်ဥဋ္ဌာဏဖလသုံးကမိန်ထားတာရှေ့ကပြထားတဲ့ဒီဒီ ရှေကအကြောင်းအရာတွေပေါ့အဲ့ဒီအရာတွေကတော့ပုဂ္ဂလပညာတွေကြတာအဲ့တော့ပုဂ္ဂိုလ်၄မျိုးအဲ့မှာခွဲပြတာအတ္တမောဟအကြောင်းပြုသူပုဂ္ဂိုလ်၄မျိုးဒါလေးအရာဟောတာနံပါတ်၁ကပုဋ္ဌာနာဖလူပဇီဝီပုဂ္ဂိုလ်ဒါပါလဲဆိုဝိရိယအကျိုးကိုသာမိပြီးအတ္တမောဟအကြောင်းပြုတဲ့ပုဂ္ဂိုလ်ပဲနံပါတ်၂က ပုံညဖလူပဇီဝီပုဂ္ဂိုလ်ဒါကတော့ကံအကျိုးကိုသာမိပြီးအတ္တမောဟကြောင့်ပြုတဲ့ပုဂ္ဂိုလ်နံပါတ်3ကဥဋ္ဌာဏဖလူပပုံညဖလူပဇီဝီပုဂ္ဂိုလ်ဝိရိယအကျိုးကံအကျိုးနှစ်မျိုးလုံးမိပြီးအတ္တမောဟကြောင့်ပြုတဲ့ပုဂ္ဂိုလ်နံပါတ်4နောဥပဋ္ဌာဏဖလူပဖလူပနော ပုံည အလူပစီဝီပုဂ္ဂိုလ်ဝိရိယအကျိုးကံအကျိုးနှစ်မျိုးလုံးကိုပြီးပြီးအသက်မွေးခွင့်မရတဲ့ပုဂ္ဂိုလ်အဲ့ဒီလို၄မျိုးခွဲထားတယ်။ပါဠိလိုမှတ်မှဗမာလိုမှတ်မှမှတ်ချင်မှာပေါ့ဗျာ။ဒီကနေ့ဝိရိယနဲ့ဝိရိယအကျိုးနဲ့ကံအကျိုးဒီနှမျိုးလှည့်ပြောသွားတာ။ဝိရိယအကျိုးဒီအကျိုးကိုမိပြီးတံဝန်ကြောင့်ပြုတဲ့ပုဂ္ဂိုလ်ကံအကျိုးမိပြီးတံဝန်ကြောင့်ပြုတဲ့ပုဂ္ဂိုလ်ဝိရိယအကျိုးကံအကျိုးနှမျိုးလုံးမိပြီးတံဝန်ကြောင့်ပြုတဲ့ပုဂ္ဂိုလ်ဝိရိယအကျိုးကံအကျိုး မမိပဲနဲ့နော်အတ္တမောဟကြောင့်ပြုတဲ့ပုဂ္ဂိုလ်ဆိုရင်၄မျိုးဘုရားဟောတာနှစ်နေရာပေါ့ပုဂ္ဂလိစာပြနဲ့ဆိုင်တယ်အဲ့တော့ပထမဆုံးပုဂ္ဂလပညာမှာ ပါတဲ့စကားလေးပြောပါမယ်ပုဂ္ဂလပညာမှာဟောထားတာတော့ဥဋ္ဌာဏဖလူပဇီဝီပုဂ္ဂိုလ်ဆိုပါလေဆိုတော့ရှိခေတုံကရှိတုံကတော့ဘာဖြစ်လဲဆိုရှိခေတုံကကျွန်းဆိုတာရှိတယ်အဲဘုန်းကြီးတို့ ဒီခေတ်တော့မရှိတော့ပါဘူးရှင်းလုံးကကြုံရှိတဲ့အခါကျတော့ဦးစေတော်ဒီရဟန်းခံတဲ့ပုဂ္ဂိုလ်များဘေကုဘေကုနေမှာတေဟာကြည်ကြုံဖြစ်မှလွတ်ရလားဗာညာဒါတွေမေးရမမေးရင်ကျုံပိုင်ရှင်ပုဂ္ဂိုလ်လာပြီးတော့ဟုတ်လားဖန်စီချုပ်နှောင်ရတာဒါနာလောကမှာအရှုပ်ရှင်တွေဖြစ်မှလို့စကြရတာရှင်းရှင်းလင်းလင်းမဒီကိကတော့မရှိပါဘူးရှေးကတော့ငါပေါ့အဲ့ဒီလိုကျုံဆိုတာလဲသူ ပိုင်ရှင်တွေရှိတာပေါ့နော်ပိုင်ရှင်တွေရှိတော့ပိုင်ရှင်ရဲ့သဘောတိုင်နေရတယ်မနေမနှခိုင်တာပဲမသေးုံတော့ပဲကြွေးထားတော့အဲ့ဒါမျိုးပုဂ္ဂိုလ်အဲ့ဒါမျိုးပုဂ္ဂိုလ်ဟာဒါဘာလဲဝီရိယအကျိုးမိပြုပြီးတော့တမိုးရတဲ့ပုဂ္ဂိုလ်နောက်တိရိစ္ဆာန်လောကတွေကြည်လိုက်ခုဇဘုပညာနည်းတွေထွန်းကားလာဝိညာဉ်ညာတွေတာဆိုကုဋိရှိပါသေးတယ်ကျွဲတွေနွားတွေ အတင်းလှုပ်လှုပ်ကြတယ်လုံနေရှင်ပြီးတော့ဥမင်ဆောင်ဖြင့်တတ်ခံသည်စင်တို့နော်ပင်ပန်းမှာခဲခဲလောက်ကအဲဒီအကြောင်းဝီရိယအကျိုးကိုမြည်ပြီးတော့အသက်မိုးဝမ်းကြောင့်ပြုရတဲ့ပုဂ္ဂိုလ်နာမျိုးတွေဒါကတော့ဘုန်းကြီးတို့ပုဂ္ဂလပညာပုဂ္ဂလပညာကမိန်တဲ့စကားရင် ပြောကြတော့ပေါ့လက်တော်ကွန်စာဝေကအင်္ဂုတ္တဝါလာဒါနောက်မှပြောမယ် နောက်ကံအကျိုးကိုမိပြီးပြီးတမောအကြောင်းပြုရတဲ့ပုဂ္ဂိုလ်ဒါဒါပုံညာဖလူပါစီပုဂ္ဂိုလ်ဒါကြတော့ဒီတုတ်ထဲမှာကြပရနေမိတဝတ္တဝတိနတ်ပုံမှာအထက်ပြမပုံမှာရှိတဲ့ပြမများဒီလိုပြောတယ်သူတို့ကြတော့ကံအကျိုးတတ်တတ်ကိုမိပြီးလာပရနေမိတဝတ္တဝတိပုဂ္ဂိုလ်ဆိုတာခြေလိုက်သူ့ရဲ့နတ်နာမည်က သူတို့ကစိတ်ထဲကတောင်းတလိုက်ုံနဲ့နားမှာချွေရံပြေးတာနတ်တွေရှိတယ်သူတို့အကြက်အလိုက်တွေဖန်ဆင်းပြီးဆက်တာလှုပ်ကျွေးသူတို့လိုချင်တာစိတ်ထဲတောင်းတပြီးနဘေယပုဂ္ဂိုလ်ဖန်ဆင်းပြီးပေးရအဲ့တော့ဒီလိုမေးနောက်တစ်ခါအိမ်မှာမေးစရာရှိတာကအနိနာမှာရှိနေတဲ့ချွေရန်ပိသနတ်တရားကိုအဲ့ဒီပြဏိမိတာဝတ္တဘုနတ်ဘုံမှာဖြစ်နေတဲ့အတွက်သူတို့ကိုလည်းပြဏိမိတာဝတ္တဘုနတ် နတ်တွေလို့ဆိုရင်မဖြစ်ဘူးလားလူမေးစရာရှိတော့သူတို့ကတော့ဒီလိုပြုစုလုပ်ကြည့်ရမယ်ကံပါလာတဲ့အတွက်နော်ဒီလိုခံစားလုပ်ကြည့်မနေဘဲနဲ့လွတ်လပ်လာနေကောင်းမှတောင်းတခွင့်သူတို့ရှိဟာမတူပါဘူးဒါသူတို့ဘဝနဲ့သူတို့ဖြစ်လာတော့ဒါနဲ့ပတ်သက်ပြီးအများကြီးပေါ့နော်ကို နားမလည်နိုင်တဲ့အရာတွေပေါ့လေကိုမမြင်ရတဲ့အရာတွေတန်တရားဖြစ်စရာအဲတော့တရားတွေကတော့ကိုယ့်အကိုဇံမျက်စိဉာဏ်မျက်စိရောအထုတ်ကြည့်ပါမှာပဲတေချာဘောလက်ခံအဲ့ဒါတွေမမြင်တဲ့၍မဖြစ်သေးတော့ဒါတွေကတန်တရားရှိနေမှာပါနောက်ထက်ပြမာတွေဆက်ကြည့်လောက်ပေါ့ထက်ပြမာတွေဆိုရင်လည်းမျက်စိနားလျာကိုယ်စိတ် မှာမျက်စိနဲ့နားပဲပတာရယောကပြည်စုံဉာဏ်နဲ့ဟာရမပေါကံရူပလောကိပါဏခန္ဓာတိတရားနတ္တိရူပအရူပပုံနေမှာကာဏဇင်ဝကာယရူပပုံနေမှာပေါ့အရူပပုံနာကျင်ရှိတော့ဒါတွေကတော့သူတို့ကြတော့ဘုရားဖူးမြော်ဖို့အတွက်မျက်စိတရားနာဖို့အတွက်နာတာပဲပါတယ်ဒီပုဂ္ဂိုလ်တွေကတော့အကုန်လုံးဟုတ်လားကံနဲ့ကံဟောစာတတ်တဲ့ပဲ ပီတိနဲ့ဇံပီတိနဲ့ဆိုတဲ့အစာအာဟာရနဲ့နေကြတာကျန်တာသူတို့ဘာမှမရှိဘူးဗျမစိုးတရားနဲ့နေကြမှာမေတ္တာကရုဏာမုဒိတာဥပေက္ခာဆိုဗျမစိုးတရားတွေပွားများတော့ဇံနေနဲ့ပွားများဇံပီတိဇံနေရဇံပီတိတွေနဲ့နေကြတော့ပီတိကိုအာရှိ ပီတိကိုစာအာရှိဆိုအဲ့ဒီအဲ့ဒီဗျမဘုံကဗျမတွေပြောတာဘုန်းကြီးတို့လူဖြစ်တာတော့စာစုပဲရှိတာပါပီတိစာအောင်နဲ့အာမရှိပါဘူး နောက်တစ်ခုကတော့ဥဋ္ဌာဏဖလူပပုံညာဖလဖလူပစီဝီပုဂ္ဂိုလ်ဆိုဝိရိယကြောကံကြိုးနှစ်မျိုးလုံးကိုမိပြီးတော့တန်မိုးအကြောင်းဖြစ်တဲ့ပုဂ္ဂိုလ်တွေဟောခဏကကြာမှသေးပုံညာဘလူပါစီတဲ့ပုဂ္ဂိုလ်အဲ့ဒါခဏလက်သက်ကွန်းစားကွင်မိတ်ကတော့အင်္ဂုတ္တမှာပါတယ်ဟာပေါ့နော်နောက်မှပြောမယ် နံပါတ်3ကခုနဝိရိယကြိုကံကြိုနှမျိုးကိုမိပြီးပြီးအတံဝန်ကြောင့်လုပ်တဲ့ပုံကိုယ်တွေဒါတွေကြတော့ခွန်ကြီးတို့ဒီမှာတော့လူပြည်မှာထင်ရှားကြော်ကြားတဲ့ပုံကိုယ်တွေရှေးတုန်းကသုံးတော့မင်းတို့ဘုံနာတတိယဒီခေတ်ကကြတော့ဒီဒီအောင်မြင်ကြော်ကြားပြီးချမ်းသာတဲ့ပုံကိုယ်တွေလောကမှာခွန်ကြီးတို့အောင်မြင်ကြော်ကြားတဲ့လူပညာသမားတွေအာဂတသမားတွေကြီးပေါ့အောင်မြင်ကြော်ကြားချမ်းသာသူတို့ကြတော့ကြိုးလဲကြိုးစားတယ် ကံကလည်းပါလာတယ်အဲ့လိုနဲ့ထင်ရှားကြောက်ကြတယ်အဒီတုတ်ထဲမှာကြတော့ပုဂ္ဂလပညာမှာကြတော့ဘုံစုံနတ်ကနေပဲနမနေမနဲ့တည်းနတ်ဘုံအောက်နတ်တွေပေါ့ဗျာအဲ့ဒီနတ်တွေဟာလည်းပဲဒါဝိရိယကြိုကံကြိုနှမျိုးလုံးခံစားရတယ်ဒီလိုပြောတာဘုန်းကြီးတို့အောက်နတ်တွေဆိုတရားမင်းတို့အပေါင်ပေါ့အဲ့ဒါတွေကတော့တုတ်ဒီမှာလည်းဓာတ်ရဟောတာရှိတာကိုဘုန်းကြီးတို့တာဂရဝေကတန်ရုပ် သဂရဝကတန်ယောဆိုပထမတန်ယောပထမဥပ္ပါပဲသူဝိဒာတုသူတိမာတုတ်နှစ်တုတ်ပါဂျာမြတ်သားတော်နှစ်ယောက်ပါပဲဘုန်းကြီးတို့ဘုရားကုံတော်ပွားစဉ်ကာလာတုန်းကတခါပြောခဲ့ဘူးပါတစ်ဆက်ကတုတ်ဟောခြင်းကြောင့်ပေါ့အဲဘုန်းကြီးတို့သရုမာရိနတ်ဆိုမြင်းမတောင်တဝက်လောက်မှရှိတယ်ဒါဝိန္ဒာနတ်ဆိုမြင်းမတောင်ထိပ်မှရှိတယ်လို့ဆိုပါတယ် တရားမင်းတို့ဥမာကတို့ဖွဲ့တရားမဖြစ်ခင်အဲဒီသူတို့အရှင်ရောက်တဲ့နတ်တွေရှိပါဥမာကတို့ဖွဲ့ဆိုတာလေသူတို့ဘာတွေလုပ်လဲဆိုတော့လမ်းပြင်တရားဆောက်ဥယင်ဒါတွေပေါ့အများကောင်းကျိုးပြုလုပ်ငန်းတွေလုပ်သွားတာပဲအဲလိုလုပ်ချင်းကြောင့်သူတို့တွေကတောင်ဒီသာနတ်မှာတရားမင်းမာကဆိုကြာမင်းသွားဖြစ်တယ်သူတို့33ယောက်ပေါ့သူတို့ အငိမ်33ရောက်နတ်ပြည်မှာသွားဖြစ်တဲ့ချိန်ကိုအရင်ရောက်တဲ့နတ်တွေရှိနေတယ်သူတို့ကတော့တောက်စားမူယူတဲ့နတ်တွေသူတို့ကနတ်တွေရမင်းတို့ဖွဲ့ရောက်လာတဲ့ချိန်သူတို့ကလည်းထူးဆန်းဆန်းအရေးတွေနဲ့အခါညာတော့ရမင်းတို့ကတတိညာပါဏမှုရှိတော့ဟေးသူတို့အရေးတွေကဘာတွေမှမသိဘူးတောက်ချောင်ဆောင်ကြအရင်ရောက်နေတဲ့နတ်တွေကတော့ကြိုက်လဲကြိုက် တောက်နေကြဆိုအများကြီးတောက်ကြမူယူလဲကုန်တော့ပူယူလဲသွားတဲ့ကမှာဂျာမင်းတို့ဖေကဘာလို့ဒီကောင်တွေမူနေပြီမင်းမတောက်ချင်းဆွဲပြလိုက်တောက်ချင်းဆွဲပြလိုက်ကြတော့ဒါပေမဲ့သူတို့ကလည်းကုသကံကြောင့်ဖြစ်ပေါ်လာတဲ့နတ်တွေဆိုသူတို့ရဲ့ကုသကံကြောင့်တောင်းချင်းမှာပဲအရင်ပုံပိတ်မှာ ပုံစံတူတွေဖြစ်ပေါ်လာတာမူပြီးတော့ ငကိုတိုင်းမဲ့ထင်ပြီးငကိုကိုနေရာကိုဝင်နေလိုက်ကြတော့ဘယ်လိုချိန်မှပြဿနာတက်လဲဆိုမင်းမို့တောင်ထိတ်မှာတော့ဘယ်လဲကတိပင်ရှိတယ်လို့ဆိုပါတယ်မင်းမို့တောင်မှာဘုန်းကြီးတို့တောင်ချိန်မှာတော့တခုပင်ရှိတယ်နော်တခုပင်တော့ဘုန်းကြီးတို့အညာမှာပေါ်လာပေါ့တခုပွင့်တော့ဆိုအဲဒီတခုအပွင့်ပင်ကကြီးရတော့အပင်နဲ့အရွက်ကတူပုံရတယ်အပွင့်ပဲကွဲပုံရတယ် ပွင့်ပွင့်လာတဲ့ခါမှာအတူရနတ်တွေကသိအာဒါဒုနောက်မှရောက်တဲ့နတ်တွေလူလေကြတာပဲဒီမှာတခုပွင့်နိုင်စစ်တိုက်တယ်လို့ဆိုရတယ်အဲတော့နားလျောင်ပြောရင်တော့ဂျာမီကလည်းပပနနာရှိတော့ဒီနတ်တွေတစ်ချိန်ချင်းဒုက္ခပေးလာမှဒီတော့သူကလည်းကင်တောက်တတ်တွေထားတယ်ပေါ့ပထမကင်တောက်တတ်ဒုတိယကင်တောက်တတိယကင်တောက်တတ်ဒီလိုထားတယ်သူတို့တက်ကြီးကခြိတက်လာတဲ့ချိန်ပထမကင်တောက်တတ်ကသိတော့ ဂျာမင်းသူရတကြီးခြေတက်လာပြီးလန်ခုလကတိုက်မှနိုင်မယ်ဘာညာကြောင်းကြဂျာမင်းမှာသူ့မှာသားနှစ်ယောက်ရှိတယ်သူ့ဝီရာနဲ့သူ့တီမသားတယောက်ကိုခေါ်ပြောတယ်အန္တာသူရတကြီးတက်လာပြီးကြာပြီသူကလည်းရွယ်ရောက်တဲ့ပုဂ္ဂိုလ် တိုက်နိုင်ကရှိတဲ့ပုဂ္ဂိုလ်ပေါ့ဂျာမင်းကလန်ခုလကငါသားသွားတိုက်ချင်ဒါဆိုတုံနိုင်လိမ့်မယ်အဲလိုဘာဖြစ်လဲသားလောက်တဲ့လူက ခပ်ပေါ်ပါမယ်သူကဟုတ်ကဲ့ပါတိုက်ပါမယ်ကောင်းပါပြီဒီလိုဝန်ခံပြီးတော့ပေါ့ရောမေးရောနေတယ်လို့ဆိုပါတယ်ဘုန်းကြီးတို့လောကပြောပြောရင်တော့ Facebook ပို့ဂိမ်းဆောနေတူအဲ့ဒါနဲ့ပထမကိနောတကလွန်လာဒုတိယကိနောတရောက်ဒုတိယကိနောတရောက်တော့ဟိုလာအကြောင်းကြဂျာမင်းဒုတိယကိနောနေရာရောက်လာပြီ တိုက်မှာဖြစ်မယ်ဒါကနောက်တာတားတယောက်ကိုခေါ်ပြောပြန် အတယောက်ကလည်းအဲ့လိုပဲတိုက်ပါမယ်ပြောပြီးတော့မလုပ်ပါဘူးနောက်ပြီးမှပြောစရာအာယုံနဲ့လူပြည်တယ်များတော့ပြောစရာအာယုံနဲ့ပဲချိန်ကုန်တယ်ဒုတိယကိဏ္ဍတဝလွန်တတိယကိဏ္ဍတနာရောက်လာလာကြောင်းကြတယ်အဲ့ချိန်မှာဗျာမင်းသူ့သားနှစ်ယောက်ကိုခေါ်မြောပါဒါတော့သူ့ဤတာသူ့ဒီမှာတော့လောကမှာအလုံးမလုံးပဲနဲ့နော်တတိညာမပါဘူး တတိညာရှိတဲ့အလုံးမပါဘဲနဲ့ကြီးပွားချမ်းသာတဲ့အရာဆိုရှိသလားရှိရင်ငါဖေတရားမင်းကို ခေါ်ပြပါမင်းတို့လည်းအဲ့ဒီနေရာကိုသွားပါငါ့ကိုလည်းခေါ်ပြပါဒီလိုပြောရင်တရားမင်းဘုန်းကြီးတို့ယူဆတာနတ်တွေဆိုရင်တော့ဟုတ်လားကံပေါ့ကိုလိုတပရိသမီးကနေယူဆရုံပဲဒီလိုမြင်တယ်သူတို့လည်း လှုပ်လှုပ်ရပါတယ်တတိနဲ့ဉာဏ်နဲ့ရှင်တဲ့ဝိရိယမျိုးရှိရပါတယ်ဓမ္မသာနဲ့ကြီးပွားချမ်းသာနိုင်တယ်အဲတော့ဒီမှာဘုရားဗာမေ့ညင်တာလဲဆိုတော့အဲ့ဒီအကြောင်းအရာလေးပြပြီးတော့ရဟန်းတော်များတင်တို့လည်းမရသေးတဲ့တရားတွေရအောင်တမန်လုံးလာနဲ့မရဘူးတတိဉာဏ်ပါတဲ့လုံးလာမျိုးနဲ့ကြိုးစားပြီးတော့ကျင့်ကြအထောက်ရမယ်ဒါမိန်လို့ရင်ပါပဲဘုန်းကြီးပါအောင်ဘောနုဒီနေ့ တရားနာတရားသင်နေတဲ့ပုဂ္ဂိုလ်တွေတရားကျင့်နေတဲ့ပုဂ္ဂိုလ်တွေဟုတ်လားစ조사အထောက်နဲ့ပုဂ္ဂိုလ်နော်တတိလည်းပါဉာဏ်လည်းပါတယ်စ조사အထောက်မှုမျိုးမှလောကလောက်ပဲလို့လို့ဓမ္မလောက်ပဲလို့လို့အောင်မြင်နိုင်တာလုံလဝိရိယလောက်တင်တက်တက်စ조사ထုံမှုတာပြင်းပြင်းထန်ထန်လုပ်တယ်တတိမဖြစ်တတိမပါဘူးဉာဏ်မဖြစ်ဘူးဆိုရင်တော့ဟုတ်လားအောင်မြင်ဖို့ရဖို့မလွယ်ဘူး မအောင်မြင်နိုင်ပါဘူးခုနပြောတယ်ညာနာပြောကဝိရိယပြောကနှစ်မျိုးလုံးပါအောင်စ조사ထုတ်ဖို့လိုတယ်အဲဒီလိုစ조사ထုတ်မှမရသေးတဲ့တရားတို့တရားမြတ်တွေရနိုင်တယ်လောကလုံးလုံးတဲ့ပုဂ္ဂိုလ်မရသေးတဲ့စီစဉ်ချမ်းသာတွေရနိုင်တယ်ဒီဘုနာကတောက်လေးရအဲ့ဒါကိုမိတ်ပါတယ်သူဝိရာတုတ်လို့သူတိမာတုတ်ကိုယ့်အကိုကြည့်ခြင်းရင် တာဂရဝကတာယုပရမဟုသာမေနာ သူဝိရတုကသာမေနာ218သူတိမတုကသာမေနာ219ပေါ့ဒီတော့လေးလည်းကောင်းလာဒီတော့ဘုန်းကြီးတို့နတ်တွေတောင်မှစူးစမ်းမှစူးစမ်းတောင်မှဉာဏ်တတိပါတဲ့စူးစမ်းမှုမျိုးပါမှချမ်းသာနိုင်တယ်လူလောကဆိုပြောစရာမလိုတော့ဘူး ကံရဲ့တတ်တဲ့နဲ့မချမ်းသာနိုင်ပါဘူးတတိညာဝိရိယပါတဲ့အလုံးမျိုးမှသာချမ်းသာနိုင်တယ်ဒီလိုမှတ်ထားပါဒီလိုဘုန်းကြီးတို့ကလူလောကမှာဆိုရင်တော့ကံဟောင်းဆိုင်တော့ခဏခိုက်တာမှာပဲဘုန်းကြီးတို့ဘုရားရှင်လက်ထက်ကကြာဘူးတဲ့ခရီးရှိတဲ့တထေသားတို့ကြည်ဖို့မိဘများကဟုတ်လားလေမြန်းညောင်လုံးသူ့ဖေဖဲမကလည်းခရီး80 မြို့သမီးဘက်ကလည်းခရီးရှိကြအလုံး100ခရီး160လောက်ချမ်းသာတာခုနကပယောက2မျိုးချုပ်တယ်တော့ညာနာပယောကဝိရိယပယောကဒီ2မျိုးလုံးချုပ်လို့ဘယ်မှာတော့ခရီး160လောက်ဟာဒီအသက်မဆုံးခင်အကုန်ပြောက်ဘလောက်ချမ်းသာချမ်းသာခုနကညာနာပယောကဝိရိယပယောကမရှိပြောက်မှာပဲကြိုးစား ဒါမျိုးမှတ်ထားဖို့နောက်ဆုံးနံပါတ်၄နောဥပါထနာဖလူပနောပုံညာဖလူပစေဝီပုဂ္ဂိုလ်ဒါကတော့အပေငရေသာပုဂ္ဂိုလ်တွေပေါ့သူတို့ကတော့ပုရိယကြိုကံကြိုဘာမှမရဘူးကံကြိုတတ်တဲ့ကံကြိုတတ်တဲ့မြခံစားတဲ့ပုဂ္ဂိုလ်တွေပဲဒီလိုဒါပုဂ္ဂလပညာမှာဘုရားဟောတာပုဂ္ဂလပညာသာမဏေ150 159ပေါ့ နောက်အင်္ဂုတ္တကဟောကြားမှုလေးကွာခြားချက်လေးရှိတယ်နော်ဒါကြောင့်တရားတော်ကြီးလေးလာတယ်ကတဏှာတွေအသေးဆွဲမှလို့မရနော်ဘယ်နေရာမှာဖျားဟောတာတာရှိသေးတယ်ဒါတွေကြတော့ဘုန်းကြီးတို့စာပေပညာဟောတဲ့ပုံကုမျိုးသင်တဲ့ပုံကုမျိုးပေါ့နော်ကမ္မဋ္ဌာန်းဆရာလုံးမဲ့ပုံကုမျိုးဆိုရင်တော့စာပေပြည့်စုံရင်ကောင်းတယ်ဘုလိုဆိုရင် စာပေမပြည့်စုံတကတကူတဲ့အသေးမှတ်သွားတတ်တယ်ဟော ဥဋ္ဌာဏဖလူပဥဋ္ဌာဏဖလတုတ်ဒါအင်္ဂုတ္တပရမဝသမဏ352စတုကနိပနော်ဥဋ္ဌာဏဖလူပဇီဝီပုဂ္ဂိုလ်ဆိုဆင်းရဲသားတွေပြောတာဆင်းရဲသားတွေကတော့ဟုတ်လားကြိုးစားပြီးလှုပ်လှုပ်မှစာဝတ်နေရရတာသူတို့မှနော်ကံကိုမိလို့မရအတိတ်ကံမပါဘူးအတိတ်အတိတ်ကံမပါလို့ဆင်းရဲတာအဲတော့ဆင်းရဲသားမှန်သမျှ လောကမှာဆင်းရဲသားမှန်သမျှဝိရိယကြိုးလှုပ်ရှားနေလှုပ်နိုင်မှစားမှာလက်လှုပ်နိုင်မှခြေလှုပ်နိုင်မှသူစားမှာမလှုပ်နိုင်တော့သူစောင်းနေကြက်တယ်လို့တော့ဒါကြောင့်ဥဋ္ဌာဏဖလူပစီဝီပုဂ္ဂိုလ်ဝိရိယအကျိုးကိုသာမိပြီးပြီးတမောအကြောင်းပြောတဲ့ဆင်းရဲသားများဆင်းရဲသားပုဂ္ဂိုလ်တွေဥဋ္ဌာဏဖလာတောက်ကမိမ့်မှဒုတိယပုဂ္ဂိုလ်ဝိရိယအကျိုးကိုမိပြီးပြီးတမောအကြောင်းပြတဲ့ပုဂ္ဂိုလ် ပုံညဖလူပစုပုဂ္ဂိုလ်သူကြတော့သရုမာရိစာသောနတ်များအောက်တန်းစားနတ်တွေပေါ့ဗျာသူကအဲ့လိုခွဲပြတာကံကြိုးတာပြီးပြီနော်တမွန်ကြောင့်ပြုတဲ့ပုဂ္ဂိုလ်အဲ့လိုမျိုးပြောသွားနောက်ပြီးတော့မှသရုမာရိစာသောနတ်များတော့အကုန်လုံးပေါ့ဗျာသူကတော့ နတ်တွေအကုန်လုံးပြောသွားသရုမာရိနတ်ကနေအထက်နတ်တွေအကုန်လုံးမနတ်ပြမာတွေအကုန်လုံးတော့တော့ကံအကျိုးနဲ့ယက်တိနဲ့ယက်တိထားတယ်ဟုတ်ကောနော်ကံကြောင့်မို့ဒီထက်တန်းစာနတ်တွေဖြစ်တော့ဟုတ်အဲ့လိုမှတ်တာနောက်တဝူကတော့ဗာလဲနံပါတ်3နံပါတ်3ကြတော့ဥဋ္ဌာဏဘလူပပုံညာဘလူပစီဝိယပုဂ္ဂ ဝိရိယကြိုကံကြိုနှစ်မျိုးလုံးနဲ့သက်ဆိုင်တဲ့ပုဂ္ဂိုလ်မင်းမင်းမဟိုထေရှားကြော်ကြတဲ့ပုဂ္ဂိုလ်တွေပါပဲဒါတော့ရှေးတုန်းကတုံတော့မှာရှေးတုန်းကမင်းမင်းမဒီခေတ်မှာတော့ထေရှားကြော်ကြနာမည်ကြည့်ပြီးချမ်းသာအောင်မြင်ကြော်ကြတဲ့ပုဂ္ဂိုလ်မှန်သမျှပေါ့လူပညာရှင်တွေကြော်ကြပြီးချမ်းသာတဲ့ပုဂ္ဂိုလ်မှန်သမျှဟောလေကြိုးစားလေကြိုးလေကြိုးစားလေအတိတ်ကံနဲ့ကံကောင်းလို့သူတို့ကြီးပွားချမ်းသာကြတယ် ဟိုဒီကြီးကစူးစမ်းတဲ့နေရာမှာသူတို့တတိညာနေလည်းပါတော့လိုက်ကြည့်လိုက်ပေါ့လူပညာလောကပဲဖြစ်ဖြစ်အာကစားလောကပဲဖြစ်ဖြစ်သူတို့တတိတွေညာနေပါပြီးစူးစမ်းတယ်အဲ့ဒါမှအောင်မြင်မှုရအဲ့ဒီလိုပုံကုမျိုးကြဝိရိယကြိုကံကြိုနှစ်မျိုးခံစားရတဲ့ပုံကုတွေပါပဲနံပါတ်၄ကတော့နှစ်နေရာလို့ခေါ်တာကဒီလိုပါပဲငရဲသားတွေပဲငရဲသူငရဲသား နော်အပေငရေသားအပေပုံကြတဲ့ငရေသားတွေကတော့ဟုတ်လားသူတို့ဝိရိယကြိုးလဲဘယ်တော့မှကြိုးစားလို့မှမလွတ်နိုင်ရှေးတိတ်ကကိုပြုလို့တာအကုသိုလ်ကံကြောင့်ကံကြိုးဒါတွေကတော့ဘာမှလုပ်လို့မရအောင်သူတို့ကတော့အဲ့ဒီအသက်အဲ့ဓာတွေနဲ့အမိပြီးအသက်မွေးကံကြောင့်ရတာမဟုတ်မကောင်းတဲ့ကံကြိုးတက်တက်နဲ့ပဲသူတို့ကတော့ဒါတွေခံစားဘာမှလုပ်လို့မရအောင်သူတို့ဆက်ခံတယ်အဲ့လိုမှ အဲ့ဒီလိုနှစ်မျိုးလုံးမှတ်ထားပါဗျာပြီးတော့မှအောက်ဆက်ကြည့်မယ်နော် အောက်မှာဘုန်းကြီးတို့ဟောဒီဒီဟာလေးကအောက်ကနေရှေးဆရာတော်များဆိုရေးခြင်းတယ်ဆုံးမစကားဒါရှေးဆရာတော်ရဲ့ဆုံးမပေါ့နော်ဒီကံတုံလေးကံကောင်းသည်ကကောင်းခြင်း၅ပြားထောက်ပံ့မှာမှာကောင်းကျိုးရ၏ ဆိုခြင်းငါးပြားကြုံရမှာကောင်းရာနဲ့ဝေကံုံနေကံကောင်းတယ်ဆိုတာဒီကောင်းခြင်း၅ပါးနဲ့၅ချက်ပြပြည့်စုံတယ်ကံကောင်းတာဒါပေမဲ့အဲ့ဒီဆိုခြင်း၅ပါးနဲ့ကျုံနေတဲ့ကောင်းကံတွေကနေနှုတ်နှေးသွားတယ်တောင်းပြောကံဆိုးသည်ကဆိုခြင်း၅ပါးထောက်ပံ့မှာမှဆိုချိုးရကံဆိုးတယ်ဆိုတာကဒီဆိုးတဲ့အကြောင်း၅ပါးနဲ့ပြည့်စုံလို့ဆိုချိုးရတာ အဲ့ဒီဆိုးခြင်းတွေကြုံနေကောင်းခြင်း၅ပါးကကြာဖြတ်ဝင်လာမယ်ဆိုရင်ဆိုးကနေလည်းနှုတ်နေသွားတယ်အောက်ကမှရှေးဆရာတော်များလို့ဒါလေးရိုက်ထားမယ်နော်ဒါအကြောင်းကိုဒါရှေးဆရာတော်ဒီအောက်ကနေရှေးဆရာတော်များလို့ရှေးထားလို့အောက်နာလေးအဲ့ဒီကျမ်းကြီးအဆိုမင်းကပြည်ရဲ့အဆိုမင်းများမှာပါပဲဖြစ်อืมရှေးဆရာတော်များอืม ရှေးဆရာတော်များ အောက်ကရေးရမှာခုနကံတုံးရှေးဆရာတော်များရှေးဆရာတော်များ အောက်အောင်နာလေးရေးမယ်ဒီကံတုံးလေးအောက်ကဒီနာလေးချဒီအောင်ဟုတ်တယ်အဲ့နာလေးရှေးဆရာတော်များလို့ချတော့အဲ့တော့ရှေးဆရာတော်များကမိန့်ထားတဲ့စကားလေးဓမ္မကံကောင်းဒီက ကောင်းခြင်း၅ပါးကံကောင်းတယ်ဆိုတာဘာတွေကိုပြောတာလဲဆိုတော့ကောင်းခြင်း၅ပါးဆိုတော့တမ္ပတ္တိတရား၅ပါးကိုပြောတာတမ္ပတ္တိတရား၅ပါးဆိုအောက်မှာဆက်ကြည့်မယ်တမ္ပတ္တိတရား၅ပါးဆိုတော့ကတိတမ္ပတ္တိဥပရိတမ္ပတ္တိကာလတမ္ပတ္တိပယောဂတမ္ပတ္တိညာနာတမ္ပတ္တိတမ္ပတ္တိ၅မျိုးကတိတမ္ပတ္တိဆိုကောင်းတဲ့ဘဝ ကောင်းတဲ့နေရာဌာနတွေပြည်စုံတော့နော်ဒါကတိတံပတ်တိလို့ခေါ်ပါတယ်ကိုယ်ကကောင်းတဲ့ဘဝတွေရမယ်ကောင်းတဲ့နေရာဌာနတွေရောက်သွားမယ်ဒါကတိတံပတ်တိရတော့ကတိတံပတ်တိပြည်စုံတော့ဥပရိတံပတ်တိလူများလေးစားကြည်ညိုနှစ်သက်လို့ရုပ်ဆင်းအင်္ဂါနဲ့ပြည်စုံတော့မျက်စိနားလျာကိုယ်စိတ်ခြေအင်္ဂါခြေလက်ပြည်စုံတာပါဒါကတိတံပတ်တိ ကာလတံပတ္တိကာလတံပတ္တိဆိုမိမိရဲ့ကိုယ်စွမ်းဉာဏ်စွမ်းနဲ့အသုံးချခွင့်ရလောင်တံပိုးထားတဲ့ကာလနဲ့ကြုံကြိုက်ခြင်းပေါ့အဲ့ဒါကာလတံပတ္တိပယောဂတံပတ္တိဆိုဒီအချိန်ကာလနေကြိုးစားတဲ့လုံလဝရိယကောင်းတဲ့ပြည်စုံတာညာနာတံပတ္တိအမျောမြင်ဉာဏ်ပညာဘုဒ္ဓတာနဲ့ပြည်စုံတာ အဲ့ဒီ၅မျိုးနဲ့ပြည့်စုံရင်ဒါဘုန်းကြီးတို့တမ္ပတ်တိ၅မျိုးနဲ့ပြည့်စုံတယ်လို့ဆိုလိုပါအဲ့ဒီရဲ့ဆန့်ကျင်ဘက်ပေါ့ဗျာဆိုခြင်း၅ပြားဆိုတာတော့နာကောင်းခြင်း၅ပြားချွင်းပြက်စီးနာကောင်းတာပြောင်းပြန်ပြန်လာရုံပါပဲကောဏတမ္ပတိ၅ပါးကိုဝိပ္ပတ္တိပြောင်းလာရုံပါပဲဂတိဝိပ္ပတ္တိဥပရိဝိပ္ပတ္တိကာလဝိပ္ပတ္တိပယောဂဝိပ္ပတ္တိညာနာဝိပ္ပတ္တိယုအင်း ုန်းကြီးတို့ဘုရားရှိခိုးမလားဝိပါတိပြန်လာတရား၅ပါးဗျဝိပါတိတရား၄ပါးဒီမှာတော့ဝိပါတိတရား၅ပါးပေါ့ဒါလည်းနေရဌာနကြီးဘုရားဟောတာအဲတော့ဒီနေရာမှာဗာပြောချင်တာလေလူတယောက်ကံမျိုးစေ့တွေကောင်းကံမျိုးစေ့တွေပိုင်ဆိုင်မိမယ်လို့ ကံမျိုးစီတွေပန်းခြင်းနဲ့တမ္ပတ္တိတရား၅ပါးနဲ့ပြည့်စုံမှဒီကံမျိုးစီတွေကကောင်းကျိုးတွေဖြစ်စေနိုင်ပါတယ်ဝိပဿနာ၅မျိုးနဲ့ကြုံကြိုက်တဲ့ခါမျိုးမှာတော့ကိုယ်မှာကုသကံတွေဘလောက်ပဲပါပါအဲ့ဒီကုသကံတွေကနှုံနေပြီးတော့အကျိုးပေးမှု မထက်မြတ်မရှင်းတာနိုင်ပေါ့အကုသေကံမျိုးစေတရားဒီတေဒီတိုင်းကိုယ်မှာဝိပဿနာတရား၅ပါးနဲ့ကြုံကြိုက်တဲ့ခါမှာ အကုသိုလ်တွေအကျိုးဆင်းရဲရဲတွေတို့ကခံစားပါဒါပေမဲ့လို့အဲ့ဒီအချိန်ကာလမှာပဲသမဗတိတရားတွေကဝင်လာရင်ဒီအကုသိုလ်တရားတွေကနှုံနေတိမ်မြုပ်နေတတ်တယ်ဒါကိုပြောတော့အဲတော့သမဗတိ၅မျိုးကြုံခိုက်အခွင့်ကောင်းကိုအသုံးချစူးစမ်းလောက်ကင်မယ်ဆိုတော့အကုသိုလ်ကြိုးတွေကလုံးဝပြတ်သုံးသွားနိုင်တယ်ဒီလိုပြောလို့ရတော့ ဒီတော့ကုသိုလ်ကမ္မပဒတတ္တိနဲ့အကုသိုလ်ကမ္မပဒတတ္တိရဲ့ခြာနာချက်ကုသိုလ်တရားတွေဆိုကောင်းတဲ့လုပ်တွေဆိုတာတိုးပေါ်အောင်များပြောင်းအာလိလိုပြန်ဘာဝေတ္တပတရားတွေပေါ့တိုးပေါ်အောင်များပြောင်းလုပ်ရမယ်တရားတွေပဲအကုသိုလ်တရားတွေじゃပါတပဒါတွေပျောက်ကွယ်သောဖဲဟုတ်လားပယ်ရမယ်တရားတွေကုသိုလ်ကံတွေများများအကောင်လို့ ကုသိုလ်တရားတွေများများအကောင်လို့ရင်တော့ခုနကုသိုလ်တရားတွေဖြည်းဖြည်းနဲ့ရောပါပျောက်ကွယ်သွားမှာဒါမျိုးလေးတွေမှတ်ထားဖို့ပေါ့။အဲတော့ဒီထဲမှာဘုန်းကြီးတို့ဂတိတံပတ္တိဒီဟာရင်ရင်ပြောကြအောင်ဂတိတံပတ္တိဆိုပါလေဆို ဖြစ်နေတဲ့ပုံပေါ်ကဖြစ်နေတဲ့အရာဖြစ်နေတဲ့နေရာဒါတွေကိုတော့တော့ နေရာကောင်းဒေသကောင်းမှာဖြစ်ရခြင်းဟာလေကောင်းကျိုးချမ်းသာအတွက်အရေးပါပါဘုန်းကြီးတို့သူ့နေရာနဲ့သူပေါ့နော်တတ္တဝငယ်လေးတွေပဲကြည့်လိုက်ဘုန်းကြီးတို့ဇတ်တော်တွေမှာကြည့်လိုက်ဒီလိုငယ်လေးဒီလိုငယ်လေးဟာဟုတ်လားသူ့နေရာသူမနေတော့တိမ်ငှက်ကြီးဖန်စီခံဖန်ကုတ်ခံအဲဒီမှာသူကညီးတွားတယ်။အော်ငါအမေစကားနားမတောင်းလို့ဖေစကားနားမတောင်းလို့ လေစကားမေးစကားနောက်တော့ငါဒီလိုထုတ်ကမရဘူးဒီလိုညီးအော်ငိုဒီတော့သိငိုက်ကြသူ့ဆွမ်းသူယုံညမင်းအဘယ်နာနေတာဘို့လဲလွတ်ပေးလိုက်တော့ဘုန်းကြီးတို့အညာမှာတွေ့ကြုံရတဲ့တနေထုံထုံစာခဲကြီးတွေပေါ့သူကမာရင်စူးပေါ့ကျုံရင်ဒူးအဲ့လောက်တည်းအဲ့ဒီနေရာကိုချပေးလိုက်တာနော်ပြီးတော့ ဒီလုံးငယ်လေးဟာတိမ်ငယ်တိမ်ငယ်ကိုစိန်ခေါ်တာပဲအဲ့ဒီထစားခဲပေါ်တက်ပြီးတတ္တိရှင်လာခဲ့သမှာအဲ့ဒီမှာတိမ်ငယ်ကြီးအရှိန်ဟုန်နဲ့ဒီကောင်လေးကိုထိုးသုံးလို့ပြည့်စင်လိုက်တာဘုရားနီးလက်ကရော့ထုံစားခဲအောင်ပြည့်ပုံလိုက်ထုံစားခဲအချုံနဲ့တိမ်ငယ်ကြီးရင်ပါတိုက်ဆောင်ပြီးဒီခါလေးပြေသွားတော့ငါ့မှာပြီးလုံးငယ်လေးကနိုင်ရတယ် အဲသူဒါကိုယ်နေရာကိုနေလို့ရှိရင်ကိုယ်အသက်အန္တရာယ်တောင်ကင်းနိုင်တယ်အဲ့မှာဒီမှာကြည်ပေါ့ဗျာသူကတည်းဘုံဘွားချင်းတူရင်တော့ခွန်ရလူပြည်တဲ့ဆိုင်တော့နတ်ပြည်ဘုချမ်းသာတော့လူပြည်လူဘွားချင်းတူတူပေါ့ဗျာခြေကမြေကကောင်းတဲ့နေရာလို့ဘာသာရေးရင်ချင်းမကောင်းတဲ့နေရာလို့ အသိပညာရှာဖွေလို့ကောင်းတဲ့နေရာဒါတွေကတော့ဂတိတံပါတိပို့ဖြစ်တော့အဲ့ဒီနေရာတွေမှာကြကိုယ့်ရဲ့ကိုယ်စွာဉာဏ်စွာကံစွာရှိသမျှလိလာသင်ယူတဲ့လွယ်ကူတဲ့အရာတွေပေါ့ဗျာအဲအဲ့ဒီနေရာတွေကခုနကဂတိဝိပတ္တိဖြစ်သွားပြီကိုယ်ဘယ်တော့ပဲအစွမ်းရှိလို့ကံစွမ်းဉာဏ်စွမ်း ကိုယ်စွမ်းရှိပေမဲ့လို့စွန့်ပြဝိပဿနာဖြစ်သွားရင်တော့ဘာမှလုပ်လို့မရတော့ပညာရင်ချင်းတူပေမဲ့လို့ပညာစွမ်းပြနေတဲ့အရာဒေသပညာကိုတန်ဖိုးထားတဲ့အရာဒေသဒါတွေကတော့ဟုတ်လားကိုပညာရှင်ကပို့ပြီးမြင်မာတယ်ပေါ့ဒါဂတိတံပတ္တိခေါ်တယ်။ဟောပညာဘလောက်တတကံဘလောက်ကောင်းကောင်းဉာဏ်ဘလောက်ကောင်းကောင်း ပညာစွာဉာဏ်စွာမပြနိုင်တဲ့ရာဒေတာပညာတန်ဖိုးမထားတဲ့ရာဒေတာမျိုးဆိုရင်တော့ဒီပုံသူ့ရဲ့ဘဝမေးမေးရတော့ဒါတော့ကံကြောင့်မဟုတ်ဒါတော့ဂတိဝိပတ္တိကြောင့်မို့ဖြစ်ပါတယ်ဘုန်းကြီးတို့တခါတခါမှာကုသကံရှိပေမဲ့လို့ဟုတ်လားဒုက္ခတိပုံဝါကြာရောက်နေခိုင်းမှာလဲကုသကံအကျိုးပေးမှာမရပါဘူးဒါကတော့ဘာပြောမလဲဂတိဝိပတ္တိရဲ့အပြစ်ပဲ အာဟုတုကနေဒီတိုင်းပဲလောကဖြစ်ရတဲ့ကြီးပေါ့ပဋိသန္ဓေအပြင်ဘုန်းကြီးတို့ဂတိဝိပတ္တိတို့မကောင်းတဲ့ပုံပွားရောက်တယ်ပုဒ္ဓိကာမှာကြဟုတ်လားဂတိတံပတ္တိထောက်ကူကြချမ်းသာတယ်အများကြီးပေါ့ဥမာဘုန်းကြီးတို့အရင်ခေတ်တုန်းကလည်းစัจ जा မင်းရဲ့ဆင်းရဲနာမြင်းရဲနာပေါ့ဒီဆင်းရဲနာမြင်းရဲနာဆိုတော့ဒီကတန်းကြတော့ဒိဋ္ဌံဘဝဒိဋ္ဌံဘဝဆိုဂတိဝိပတ္တိပရိဒဏီတော့အဲ့မှာသွားဖြစ်တယ် ဒါပေမဲ့လို့ဟုတ်လားမွေးလာတဲ့ချိန်မှာကတမ္ပတိဝိဂတိဝိတမ္ပတိဖြစ်တော့မင်းရဲ့ဆင်းမင်းမင်းရဲ့မြင်းဖြစ်တဲ့ခါကျတော့သူတို့မှာကောင်းကောင်းမှုနေထိုင်စားတော့ရတော့အဲ့လိုပုဒ်ဒီချိန်ကကြတော့ပရိသန်နေတဲ့ချိန်ကြတော့ဂတိဝိပတ္တိဖြစ်ပေမဲ့လို့ပုဒ်ဒီမွေးဖွားလာတဲ့ချိန်မှာတော့ဂတိတံပတ္တိဖြစ်သွားတယ်။အဲဒီတော့ရေးမကြည့်ပါဘူးဗျာ။ဘုန်းကြီးတို့အဓိကကတော့ ပရိသန္တိကကအဟိတ်ဖြစ်နေတဲ့အတွက်အခြေခံဝိပဿနာဖြစ်သွားတော့ဒိဋ္ဌာမမြပါလေမက်ဖို့ရဖို့မဖြစ်နိုင်ပါဘူးအဲကြောင့်မို့သူတို့ကဘလောက်ပဲမဲ့ပြည်ရုပ်သူတွေဟလာပိုဒီမှာချမ်းသာပဲလို့နဲ့မဲ့ညာပုံညာမရနိုင်အဲတော့ကာမပစ္စည်းဟိတုပစ္စည်းနှစ်ခုကိုပေါ့လေခြုံငုံလေးလာသဘောပေါက်ထားတဲ့ပုံကိုယ်တွေကြတော့လူသားဆိုရင်တော့ တရိပ်လိုတာပေါ့ခြေကဂရိတံပါတိနဲ့ပြီးဆုံးတယ်တရိษံဆိုရင်တော့အဟိတရိษံပေါ့ခုနစัจ जा မင်းဆိုရင်ဒါဟာလူသားပဲတရိပ်ပုဂ္ဂိုလ်ခြေကဂရိတံပါတိနဲ့တရိษံကြတော့အာဟိတရိษံပုဂ္ဂိုလ်ပဲအာဟိပရိသအနေနဲ့နေကြရအခြေခံဂတိဝိပတ္တိကခြားနာနေလူနဲ့တိစ္ဆာလို့ခြားနာနေဒါကိုနားလည်အောင်ယုတ်ထုပိုင်းဆိုင်ရာလို့ကြောင့်စัจ जा မင်းရဲ့ ဟုတ်လားဆင်ပြီးတော့ဖြစ်လို့မြင်ပြီးတော့ဖြစ်လို့ဒီဒီဆင်နေမြင်နေများကအော်ဒီဒိဋ္ဌိဆန်နေမြင်နေဒီဟုတ်လားစကြမင်းဆင်တော့စကြမင်းမြင်တော့ဖြစ်ရင်ကောင်းတယ်လို့ထင်မိရင်တော့အဲသူဒုက္ခဖြစ်ဖို့ပဲရှိတော့ဒိဋ္ဌိဆန်ဘဝရောက်လာမှာပဲဒါနဲ့ပတ်သက်ဘုန်းကြီးတို့ဟိုဖြစ်ပြလေးတစ်ခုပေါ့ဗျာဒီမှာမိကအကြောင်းတစ်ကြောင်းဒီလိုအေးတဲ့ရာသီ ကျောင်းထဲမှာပဲပေါ်နေနဲ့ဘုန်းကြီးနဲ့အဲဒီကကျောင်းနဲ့ဆရာတို့တော်ပါတို့လမ်းလျှောက်နေကြအောက်မှာဒီမှာတရားခွေတိတိလေးတကောင်ဟိုလို့လာလာနဲ့ခွေချောင်းနဲ့ခွေလေးကိုလွတ်ပြီးလေးခွေချောင်းနိုင်မှာဘုန်းကြီးနဲ့တူလမ်းရောက်နေတော့ဘုန်းကြီးကပြောနေအာမေကဘုန်းကြီးတော့ခွေလောက်ကိုဟုတ်လားစိတ်မကြပါဘူးဘုန်းကြီးကသူ့ဆိုင် အာတော့ဘုန်းကြီးခွေဖြစ်ချင်တာမဟုတ်ဘူးကောင်းမြတ်လည်းဘာလို့ပြောတကယ်တကယ်ကျန်ပဲဖြစ်နိုင်မှာခွေရခွေပဲလူကလူပဲလေอืมကိုအားဒီခွေပဲဘွားပဲလဲနိုင်မလဲခွေဘွားရောက်သွားဒီတဲ့ဆင်းရဲမှာပေါ့တချို့ကအဲ့လိုမျိုးတွေဟုတ်လားတတိသမီးတယောက်ကာကုံစားပေါ်မှာခွေလေးတစ်ကောင်ဟုတ်လားချင်းစလို့ပွဲပိုင်နန်းနန်းနန်းနေမြလမ်းကဆင်းသားတယောက်ကအော်ဒီခွေလေးဘွားသူ့ဘွားလဲကျင်စားမှာဒီလိုတောင့်တလိုက် ဒါကတော့ဘုန်းကြီးတို့အပြောမယ်ရာဂယူပါနော်ခွေးဆိုတာခွေးပါပဲဘယ်လိုပဲနေရနေရလူလိုပဲလွတ်လပ်နေမှာအင်းခွေးလိုခွေးခွေးကိုခွေးလိုမမြင်ကိုကအဲ့ဒီတထေးမှာနေရတဲ့ခွေးပါလို့လို့ဖြစ်ခြင်းတွေပေါ်လာမှာအဲ့ဒါလည်းတတိထားဖို့ပါဒါကတော့ဘုန်းကြီးတို့ဒီနေ့ပြောတော့ဂတိတံပတ္တိဂတိဝိပတ္တိနဲ့ပတ်သက်ပြီး ပရိသမ္ပတိဂတိဝိပတ္တိနဲ့ပတ်သက်ပြီးတော့ပြောတဲ့အကြောင်းအရာပဲနော်အဲဒီနေ့ဒီလောက်နဲ့တော့ကြမယ်6နိုင်ထုံးတိုင်းဒီနေ့ဟောပြောဆွဆုံးမှတရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာပုံညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဆရာတော်များပြီးတဲ့ဆုမဲ့တိဗ္ဗမြာလာသိရှိပြီ။သာဓုသာဓုသာဓု